သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြာသူလာဇန်2ရက်2022ခုနှစ်ဇန်နဝါရီလ3ရက်နိုင်ငံတကာနှစ်သစ်ကူနှစ်ဦးမင်္ဂလာခါသမယ၌ဟောကြားအပ်တော် နှစ်ဦးတရားဒေသနာတော်မြတ်ဗုဒ္ဓဤတတိပေဆုံးမစကားကိုမသနာယူကြည့်ကြရအောင်အနမတေကောယံဘိခဝေတန်တာရောမြတ်စွာဘုရားက ဘဝတန်တရားကြီးဟာဘယ်ချိန်ကစခဲ့တယ်ဆိုတော့အစကိုမသိနိုင်လောက်အောင်ရှေ့လျရတယ်လို့ခေါ်တယ်အစင်လျောက်၍မသိရသောအစရှိဆိုလိုတာဘယ်ချိန်ကစတယ်ဆိုတာမှတ်တမ်းတင်လို့မရလောက်အောင် ရှိဝေးတယ်လို့ပြောတာအစမရှိဘူးလို့ပြောတာတော့မဟုတ်ဘူး မသိနိုင်လောက်အောင်ရှိကြတဲ့အစရှိတယ်ဆိုတော့တရဝရီရဲ့အစဟာအလွန်ကိုရှိနေရှိကြနေသည့်အတွက်ကြောင့်ဘဝမှာဒုက္ခဒုက္ခဆိုရလို့လေအမျိုးစုံကြုံတွေ့ကြရတယ်ဘုရားဘာသာတွေ အလုံးကြာဘူးနေကြတယ်အနမတေကောယံဘိခွေတန်တာရောအယံတန်တာရောတဘဝမှာတဘဝကုပြောင်းနေတဲ့ဤဖြစ်စဉ်ကြီးဟာခန္ဓာတစ်ခုမှခန္ဓာတစ်ခုယုံနံတစ်ခုမှယုံနံတစ်ခုစင်စဲပပြပြောင်းလဲဖြစ်စဉ်နေတဲ့ဖြစ်စဉ်ကြီးဟာအနမတေကော မသိအပ်သော အစရှိတဲ့ဝါအစကို မသိနိုင်ဘူးလို့နောက်ကြောင်းပြန်ပြီးအစရှိတော့မှရှာတော့မှဒီအစဆိုတာရှာတွေ့နိုင်မှာမဟုတ်ဘူးအလွန်ရှိလျားလို့ဒီစကားကိုမိတ်ကြတာပဲဖြစ်တယ်ထပ်ပြီးတော့မြတ်စွာဘုရားကပုပ္ပါကောတိနာပညာယတိ အဝိဇ္ဇာနိဝရဏနံတတ္တနံတဏတန်ယောစနနံတန္တဝတံတန္တရတံဘဝခရီးကြီးမှာတရဝရီဟာတဘွားကနေတဘွားကျင်ဒီပြီးတော့ပြောင်းနေကြရတဲ့ဟာဘယ်လိုနေထားနဲ့တဘွားကနေတဘွားပြောင်းနေကြသလဲလို့ဆိုရင် အဝိဇ္ဇာတရားရဲ့ပိတ်ဆို့ခြင်းကိုခံရတယ်တဏှာတရားရဲ့နှောင်ဖွဲ့ထားခြင်းကိုခံရတယ်ဆိုလိုတာကတန်တရားလဲတာဟာအမောင်ထဲမှာကြိုးတုတ်ခံရပြီးလဲနေတယ်ဆိုတဲ့အတိတ်ပဲပဲကြွတင်ပြီးတော့မြင်နိုင်စွာမရှိဘူးဒီဘဝကနေပြီးနောက်ပဲဘဝသွားရမယ်ဆိုတာမြင်နိုင်ကမြင်နိုင်စွာမရှိဘူးအဲ့ဒါ အဝိဇ္ဇာကကာစီပြီးတော့ထားတာအမောင်တူကြီးကရှေ့ကကာထားပြီးလူကိုလည်းယုံမထွက်နိုင်အောင် ကျိုးတွေနဲ့ချီနှောင်ထားတယ်တဏှာဆိုတဲ့တန်ရုံးစဉ်ကျိုးကလည်းချီနှောင်ထားတယ်အဝိဇ္ဇာအမှောင်ကြီးနဲ့လည်းစုံစည်းနေတယ်ရှေ့ခရီးမှာဘာတွေတွေ့မေဆိုတာကို မသိနိုင်ကြဘူးမသိနိုင်ပဲနဲ့တဘွားကနေတဘွားကုပြောင်းသွားကြတာဒါမှန်တယ် ဘုန်းကြီးတို့တွေဟာအခုလူဘဝရောက်လာတဲ့အခိုက်လေးမှာလက်ရှိဘဝအနေအထားကိုသိရှိကြတော့လည်းပဲဒီဘဝအဆုံးသတ်သွားရင်ဘယ်သွားရမယ်ဆိုတာမှောင်းနေပြီမသိဘူးမသိနိုင်ဘူးမသိနိုင်တော့ကိုသွားခြင်းတဲ့နေရာသွားလို့ရလားလို့ဆိုတော့တဏှာဆိုတဲ့တန်ရုံးစဉ်ကချီနှောင်ထားတဲ့အတွက်ကြောင့်ကိုသွားခြင်းတဲ့နေရာ သွားနိုင်တာမဟုတ်ဘူးပေါ့အဲ့တော့တတ္တဝါတွေရဲ့အနေထားကိုမြတ်စွာဘုရားကအဝိဇ္ဇာရဲ့ပိတ်ဆို့မှုကိုခံထားရတယ်တဏှာရဲ့နှောင်ကြိုးနဲ့ချီနှောင်ထားတာကိုခံရပြီးတော့တန်တရာခရီးသွားနေကြတဲ့တတ္တဝါတွေရဲ့ဒီအနေထားဟာဘယ်တော့မှစခဲ့တယ်ဆိုတာမသိနိုင်ပါဘူးလို့ပြောတာပုပ္ပကောတိနပညာတိ ဥပမာပြောမယ်လူတယောက်မျက်စိကိုပိတ်ထားတယ်ကျွတ်တုတ်ထားတယ်သူဟာမဆုံးနိုင်တဲ့ခရီးကိုရှောင်နေရတယ်အဲ့တော့ तू သွားရမယ့်ခရီးလဲ तू မမြင်ဘူးဟောလွတ်လွတ်လပ်လပ်လဲသွားနိုင်ခြင်းမရှိဘူးမျက်စိနှောင်ပိတ်ပြီးတော့ကြိုးနဲ့စီးထားတဲ့လူတယောက်ရဲ့ခီးသွားနေရတဲ့ပုံစံမျိုး တန်တရားထဲမှာလူတွေဒီလိုသွားနေကြတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားကဟောတာအဲ့တော့တပိုင်းကြောင်းလေးတစ်ခုအနေနဲ့မြတ်စွာဘုရားကရာဇဂုမြို့အနီးမှာရှိတဲ့ခေစကုတ်တောင်ပေါ်ရဟန္တာငါတွေနဲ့တရင်သုံးနေထိုင်ရင်းနဲ့ခေစကုတ်တောင်ပေါ်ကနေလှမ်းကြည့်လိုက်တဲ့အခါဝေပုံလဆိုတဲ့တောင်ကြီးကိုမြင်ရတယ် တောင်ငါလုံးကာခိုရာဇဂိုလို့ဆိုတဲ့အတိုင်းရာဇဂိုပတ်ဝန်းကျင်မှာ တောင်ငါလုံးရှိတယ်ခေစကုတ်တောင်ကနေကြည်လိုက်တော့ဝေပုံလတောင်ကြီးကိုတွေ့တဲ့အခါမှာမြတ်စွာဘုရားကဝေပုံလတောင်ကြီးရဲ့သမိုင်းကြောင်းကိုအစမထင်သံတရားအကြောင်းဟောရင်းကနေပြီးတော့ ဝေပုံလတောင်ကြီးရဲ့တမိုင်းကြောင်းကိုမြတ်စွာဘုရားမိန့်ကြားတာမှတ်သားစရာကောင်းတယ်ဘဝဆိုတာကဘာဆိုတာအမြဲတမ်းပြောင်းလဲနေတာပဲဤကဘာကြီးကလည်းပြောင်းလဲနေတယ်ဘဝကြီးတွေကလည်းပြောင်းလဲပြီးတော့နေတယ်မြတ်စွာဘုရားကဝေပုံလတောင်ကြီးကိုလက်ညှိုးထိုးပြီးတော့ ဒီဗဒ္ဒကဘာအတွင်းမှာပဲတိဝေပုံလတောင်ကြီးဟာအပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတာကိုယဟန်တွေကိုဟောပြတယ်ဒီဝေပုံလတောင်ကြီးကိုတဲ့တစ်ချိန်တုန်းကဝေပုံလလို့မခေါ်ပဲနဲ့ပါစီနာဝန္တလို့ခေါ်ခဲ့ကြတယ်တဲ့ဝေပုံလတောင်ကြီးဟာပါစီနာဝန္တတောင် ဒီဒေသမှာနေတဲ့လူမျိုးတွေကြတော့တိဝရလူမျိုးလို့ခေါ်ခဲ့တယ်သူတို့ရဲ့တက်တန်းဟာအနှစ်4000အသက်ရှိကြတယ်ဒီတောင်ဟာဘလောက်မြင့်တယ်လဲဆိုရင်တိဝရလူမျိုးတွေဟာဒီတောင်မဟုတ်ပါစိနဝန္တာတောင်မဟုတ်တက်လို့ရှိရင်၄ရက်တက်ရတယ် ပြန်ဆင်းတော့လဲ၄ရက်ကြာတယ်အဲ့ဒီခေတ္တကပွင့်တော်မူတဲ့မြတ်စွာဘုရားဟာကကုသန္တမြတ်စွာဘုရားလို့ခေါ်တယ်အဲ့ဒီကကုသန္တဗုဒ္ဓရဲ့ထိတ်တန်းတပြည့်ကြီးနှစ်ဦးကတော့ရှင်ဝိတုရနဲ့ရှင်သီစီတင်စီဝါဆိုတဲ့မထေရနှစ်ပါးပဲဖြစ်တယ် ကကုသနာဖះလက်ထက်ကသမိုင်းကြောင်းကိုပြောပြပြီးတော့မြတ်စွာဘုရားကပါဆက်ပြောတော့ဆိုအေးပါစိနဝန္တဆိုတဲ့အမည်လဲပျောက်သွားပြီတဲ့မရှိတော့အခုပါစိနဝန္တလို့မခေါ်တော့ဘူးတဲ့ဒီဒေသမှာနေတဲ့တိဝရဆိုတဲ့လူမျိုးတွေလည်းမရှိတော့ပျောက်သွားပြီ ကကုတ္တန္တမြတ်စွာဘုရားလည်းပြိဋိဘံဆံသွားပြီတဲ့သူတပည့်တွေလည်းမရှိကြတော့ဘူးတမိုင်းကြောင်းမြတ်စွာဘုရားကဗဒ္ဒကဘာထဲမှာကြုံတွေ့ခဲ့တဲ့တမိုင်းကြောင်းကိုအဲ့လိုဟောပြီးတော့ဧဝံအနိစ္စဘိက္ခွေ သင်္ခါရဧဝံအတုဝဘိက္ခွေ သင်္ခါရဧဝံအနတ္တတိကဘိက္ခွေ သင်္ခါရ ရဟန်းတို့အကြောင်းတရားတွေရဲ့စီမံဖန်တီးထားတဲ့သင်္ခါရတရားတွေဆိုတာဖြစ်ပြီးရင်ပြောင်းသွားမှာပဲတဲ့ဘယ်တော့မှမခိုင်းမဘူးတဲ့ဘယ်တော့မှတက်တာရတဲ့အနေထားမျိုးမရှိပါဘူးတဲ့ရှားဝင်စီရံဘိက္ခွေလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိဋ္ဌိတုံ အလံဝိရစီတောအလံဝိမုတ်စီတောအမြတ်စွာဘုရားကဒီသမိုင်းကြောင်းကြီးကိုရှင်းပြတာသူ့ရည်ရွယ်ချက်ကဘာရောဆိုလောကကြီးကထာဝရပြောင်းလဲနေတာဖြစ်တယ်မတည်ငြိမ်တဲ့လောကကြီးဖြစ်တယ်ဒါကြောင့်မို့သင်္ခါရတရားဟုသမျှတော့သင်္ခါရတရားဆိုတာတခြားမရှာနဲ့ကိုယ့်ဘဝလည်းသင်္ခါရသူ့ဘဝလည်းသင်္ခါရကိုနေတဲ့လောကကြီးကလည်းသင်္ခါရ အရာခသိမ်းဟာ အကြောင်းတရားပေါ်မှာမိတီးနေတာဖြစ်လို့သင်္ခါရလို့ခေါ်တာအဲ့ဒီအကြောင်းတရားပေါ်မှာမိတီးနေတဲ့အရာခသိမ်းဟာတဲ့တနေ့ကျတော့ပျောက်ကွယ်သွားမှာကြီးပဲဘယ်ရာမှယက်တည်နေမှာမဟုတ်ဘူးတဲ့အခုပဲကြည့်လေ2021ခုနှစ်ပျောက်ကွယ်သွားပြီတော့လူတွေရဲ့ဝါရ2022ခုနှစ်ကိုရောက်လာပြန်ပြီ ဒါကြောင့်မကြခင်ပဲ2020ကုန်သွားပြီ23ရောက်အောင်ပါပဲနှစ်စဉ်နှစ်စဉ်လည်းနှစ်ဟောင်းတွေကုန်ကုန်ပြီးတော့နှစ်သက်ကိုဒီလိုပြောင်းလာခဲ့ကြတာဘေးရာမထာဝရတည်မြဲနေတယ်ဆိုတာမရှိပါဘူးတဲ့အလုံးကရွေ့ရှားပြောင်းလဲနေတယ် ever change ထာဝရအပြောင်းလဲကြီးနဲ့နေတယ်ဤကဘာကြီးလို့ဤလောကကြီးလို့မြတ်စွာဘုရားအဲ့တော့ဤလောကကြီးဟာ ကျင့်တတ်ဆရာကောင်းလားလို့ဆိုကျင့်တတ်ဆရာမကောင်းဘူးတဲ့အေဝံအနတ္တတိကအသက်ရှူမချောင်နဲ့သာဝရပြောင်းနေတယ်ဆိုတာအသက်ရှူပဲချောင်မလဲတည်ငြိမ်မှုမရှိဘူးတည်ငြိမ်မှုမရှိသည့်အခုဖြစ်လိုက်တော့ကြပြတ်သွားလိုက်ဖြစ်လာလိုက်ပြတ်သွားလိုက်ဆိုတဲ့ဒီအနေထားကြီးဟာဘယ်သူမှစိတ်သက်သာရရစရာမရှိဘူးတဲ့သို့တော့အဲ့ဒီစိတ်သက်သာရရစရာမရှိတဲ့ သင်္ခါရတရားတွေပေါ်မှာจิตနှက်เสียလို့မရှိကြနဲ့จิตနှက်เสียလို့မမြင်ကြနဲ့အလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္ဒိတောမင်းတို့သင်္ခါရတရားတွေပေါ်မှာစိတ်ပြတ်ဖို့ကောင်းနေပြီတဲ့သို့တော်လူတွေကနေ့စဉ်ရှာကြတယ်ဘာရှာတော့သင်္ခါရတရားပဲရှာတာလေပျော်တော့တော့အလုရှာတယ်ငွေရှာတယ်ရွှေရှာတယ်နဲ့သာပြောတာ အလုံးဆိုတာလဲခဏနေပြောက်ွယ်သွားတာအလုံးလုံးလို့ရတဲ့ငွေကြေးတနာဆိုတာလဲခဏနေပြောက်ွယ်သွားတာရှာသူကိုယ်တိုင်ကလည်းခဏနေပြောက်သွားမှာအဲ့တော့ကိုရှာနေတာတွေဟာခိုင်မာတဲ့အရာတွေကိုရှာတာမဟုတ်ဘူးအနှစ်သာရရှိတာကိုရှာတာမဟုတ်ဘူးတနေ့ကျတော့အလုံးဟာပျောက်ဆုံးသွားမဲ့အရာတွေဖြစ်တယ်ကိုရှာသမျှသည်သင်္ခါရတွေဖြစ်နေလို့ မင်းတို့စိတ်ပြတ်ဖို့ကောင်းပြီတို့ဓာရီရှားနေရတာဟာစိတ်ပြတ်ဖို့ကောင်းနေပြီတဲ့အလံဝိရစိတုံစိတ်ထဲကတွေ့တာပြီးတော့နေဖို့မကောင်းတော့ဘူးတဲ့အတွေ့အတာတွေဖြတ်တောက်ဖို့ကောင်းပြီအလံဝိမုတ်စိတုံအဲ့ဒီမတိငိမ့်တဲ့ဘဝကြီးကနေပြီးတော့လွမြောက်အောင်လှုပ်ဖို့ကောင်းပြီလို့အဲ့တော့သမိုင်းကြောင်းကိုထောက်ပြရင်မြတ်စွာဘုရားက အလွန်ကိုရှီဝေးတဲ့တမိုင်ခီးလျှောက်လန်းနေကြတော့မင်းတို့တော်လောက်ပြီစိတ်ပြတ်ဖို့ကောင်းလာပြီရှစ်ဆက်မလျှောက်ချင်ကြနဲ့တော့ဒီသင်္ခါရတရားတွေနဲ့သင်္ခါရတရားတွေလုံးဝချုပ်ငြိမ်းသွားတယ်နိဗ္ဗာန်ကိုရအောင်လုပ်ဖို့ကောင်းပြီလို့ဆိုလို့တယ်ပေါ့နော်ဒါကြီးကဘယ်တော့မှလူတွေကမငြင်းငွေကြတော့ငြင်းငွေဖို့ရမြတ်စွာဘုရားတိုက်တွန်းတာလို့ဆိုလို့တယ်ပေါ့ နောက်တစ်ခါကကုသနာမြတ်စွာဘုရားလက်ထက်ကသမိုင်းညောင်းကိုဟောပြီးတဲ့နောက်မှာဆက်ဟောတယ်တိပဒကဘာမှာပဲကကုသနာမြတ်စွာဘုရားပွင့်ပြီးတဲ့အခါမှာလူတွေရဲ့တဏ္ဍာတပြေးပြေးဆုပ်ယုပ်သွားပြီးတော့ဆယ်နှစ်တန်းထီအောင်ကြာဆင်းသွားတယ်ဆယ်နှစ်တန်းထီအောင်ရောက်သွားတဲ့အခါမှာ လူတွေရဲ့ဇရိုက်တွေဟာလုံးဝကြမ်းတမ်းပြီးတော့အသိဉာဏ်တွေလည်းအားနေပြီးလူတွေရဲ့အမုန်းတရားတွေကလည်းခါသီးတဲ့အမုန်းတရားတွေဖြစ်လာတော့တယောက်နဲ့တယောက်တတ်ကြဖြတ်ကြတဲ့အဆင့်ထိရောက်သွားကြတရိษံတကောင်ကိုတွေ့ရင်ဝိုင်းပြီးတော့တတ်ကြသလိုပဲလူချင်းချင်းတွေ့ပြီဆိုရင်တတ်ကြတယ် ခါသီးသောအမုန်းတရားတွေရဲ့လွှမ်းမိုးမှုကြောင့်နိုင်သူကရှုံးသူကိုတတ်ဖြတ်နေတဲ့အနေအထားမျိုးရောက်သွားတယ်တဲ့ဆယ်နှစ်တန်းရောက်ပြီဆိုလို့ရှင်လူတွေဟာတက်တန်းတို့တော့ကိုကျင့်တရားတွေဆိုတာတခုမှမရှိဘူးအဲ့ဒီခေတ်ရောက်သွားလို့ရှင်အမေကိုပြုစုလုပ်ကြွေးတာတို့ အဖေကိုပြုစုလို့ကြွေးတာတို့အမေဖေလို့အတိမပြုတာတွေမရှိတော့အဲ့တော့ဘသူပဲဖြစ်ဖြစ်အမြင့်ဒေါသဖြစ်လာလို့ရှင်တတ်တတ်ဖြတ်လူရဲ့ကြတာတွေလှုပ်လာမယ်တဲ့အဲ့ဒီချိန်မှာသူတို့တွေ့သမျှတွေဟာလက်နဲ့တွေဖြစ်ပြီးတော့တုံနဲ့တူတတ်ကြဖြတ်ကြလိမ့်မယ်အဲ့ဒါနဲ့လူမျိုးຫນွယ်ကြီးတစ်ခုလုံးဟာ လူမျိုးတုံးသဘောမျိုးလောက်ထိအောင်ဖြစ်သွားမယ်လို့ပြောသူများကိုလည်းတတ်လို့စဲမရှိဘူးကိုလည်းတတ်တတ်ခံအမှကြောက်တဲ့ကြောက်ပြီးတော့လူတွေနဲ့ဝေးတဲ့နေရာမှာသွားရောက်ပုံနေတဲ့လူအချို့လောက်ပဲကြံမယ်အပုံကောင်းတဲ့လူအချို့လောက်ကြံပြီးကြံတဲ့လူမျိုးနွယ်တွေဟာပြုံးသွားလိမ့်မယ်အဲ့ဒီကြတဲ့အခါလူလောကမှာ လူတွေကုံသလောက်ဖြစ်သွားတော့တိတ်ဆိတ်ငြိမ်သက်သွားလို့တောတောင်လိုင်ကူတွေမှာ ပုံနေတဲ့လူတွေကထွက်လာကြတော့တယောက်တယောက်မြင်တွေ့တဲ့အခါအော်မင်းလည်းအသက်ရှိသေးတကူမင်းလည်းအသက်ရှိသေးကူနဲ့တုံးနဲ့တူဝမ်းသာအားရဖက်ပြီးတော့ငိုကြွေးကြပြီးတဥမေတ္တာတဥမာဆိုပြီးမေတ္တာတရားထား အဲ့ဒီကြတော့မှမေတ္တာစိတ်တွေဝင်လာကြတယ်ရှင်တဲ့ကဒေါသတွေပျောက်သွားပြီးတော့မေတ္တာတွေရောက်လာတာနဲ့တပြိုင်နက်သူတို့ရဲ့သာသမီတွေဟာဆယ်နှစ်ကနေပြီးအသက်20ပြန်ပြီးတော့အသက်တန်းရှိလာကြတယ်တဖြည်းဖြည်းတိုးတက်လာလိုက်တာနောက်ဆုံးအသက်ဘလောက်ဆိုတာတောင်ရေတွက်လို့မရလောက်အောင် အသင်ခြေထိအောင်ရှည်ပြီးတော့နောက် တတန်းနေပြန်ရော့လာပြန်တယ်ပြန်ဆုတ်လာပြီးတော့လူတွေရဲ့တတန်းအနှစ်3000တန်းရောက်လာတဲ့အခါမှာကောဏကဗနမြတ်စွာဘုရားဆိုတာပွင့်လာပြန်တယ်ဒီဗဒ္ဒကဗမှာကောဏကဗနဗုဒ္ဓပွင့်လာတယ်အေးကောဏကဗနဘုရားပွင့်တဲ့အချိန်မှာဟောဒီဝေပုံလာတောင်ကြီးကရှိသေးတယ် ဒါပေမဲ့အဲ့ဒီတုန်းကတောင်ရဲ့နာမည်ကိုဝင်းကကတောင်လို့ခေါ်တယ်ဒီဒေသမှာရှိတဲ့လူမျိုးစုတွေကတော့ရောဟိတတလူမျိုးလို့ခေါ်တယ်သူတို့ရဲ့တက်တန်းကတော့အနှစ်3000သက်ရှိကြတယ်အဲ့ဒီခေတ်ကလူတွေဟာဝင်းကကတောင်ကိုတက်လို့ရှင်3ရက်တက်ရတယ်ပြန်ဆင်းရင်လည်း3ရက်ကြာတယ် ကောဏကမဏမြတ်စွာဘုရားပွင့်လို့သူ့ရဲ့တပည့်တွေကထိတ်တန်းတပည့်နှစ်ပါးကတော့ရှင်ဘိယောသနဲ့ရှင်ဥဒ္ဒရတို့ဖြစ်တယ်အေးကောဏကမဏဘုရားလက်ထက်မှာလည်းပဲဒီဝင်ကကဆိုတဲ့တောင်ကြီးဟာအခုပျောက်သွားပြီရောဟိတတလူမျိုးတွေလည်းမရှိတော့ဘူး ကောဏကမဏဖရာကိုယ်တိုင်လည်းပြိဋိဘံဆံသွားပြီယဟန်တို့သင်္ခါရတရားဆိုတာဘယ်တော့မှမမြဲဘူးဘယ်တော့မှမတည်ငြိမ်ဘူးဒီသင်္ခါရတရားတွေပေါ်မှာစိတ်ပြည့်ညီငွေ့ဖို့လွတ်အောင်ကြိုးစားဖို့တင့်တော်ပြီလှုပ်တင့်နေပြီလို့မြတ်စွာဘုရားယဟန်တွေကိုဆုံးမတာ တဖန်ကောဏဂမနမြတ်စွာဘုရားပွင့်ပြီးတဲ့အခါခေါဏလိုပဲဆုတ်ကတက်ကကြုံသွားပြီးတဲ့နောက်မှာဖရာတဆုနဲ့တဆုချားမှာမြေကြီးတည်ယူစနာလောက်မြင့်တက်လောက်အောင်အချိန်ကြာညောင်းတယ်လို့ဆိုလိုတယ်ပေါ့နော်အဲ့ဒီလိုအချိန်ခါကြာညောင်းပြီးတဲ့အခါမှာလူတွေရဲ့တက်တန်အနှစ်2000ရှိတဲ့အခါမှာကတ္တဗမြတ်စွာဘုရားဆိုတော့ပွင့်လာ အဲ့ဒီကသဗ္ဗမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့ဒီဝေပလောတောင်ကြီးကတော့သူပတ္တတောင်လို့ခေါ်တယ်တဲ့အဲ့တော့ကဘာမြေကြီးကမပြတ်သေးဘူးကဘာမြေကြီးမပြတ်သေးတော့တောင်ကြီးတွေလည်းရှိသေးသေးတယ်ပေါ့နော်အဲ့တော့ဒီဝေပုံလန်းတောင်ကြီးကိုအဲ့ဒီခက်ကသူပတ္တတောင်လို့ခေါ်တယ်တဲ့ ဒီဒေသမှာနေထိုင်တဲ့လူမျိုးတွေကတော့သုတ်ပိယလူမျိုးတဲ့သူတို့ရဲ့တက်တန်းကအနှစ်နှစ်သောတောင်ပေါ်တက်လို့ရှိရင်နှစ်ရက်ကြာတက်ရတယ်ဒါတောင်ရဲ့အမြင့်ပမာဏကိုပြောတာနော်ဟိုကိန်းကနန်းနဲ့မပြောဘဲနဲ့နှစ်ရက်တက်ရမယ်အဲတောင်ပေါ်ရောက်ဖို့အတွက်နှစ်ရက်ကြာတယ်တောင်အမြင့်ပမာဏပြောတဲ့သဘော အဲ့ဒီလူတွေရဲ့တက်တန်း2000တန်းမှာ ကသဝမြတ်စွာဘုရားပွင့်လာတယ်တဲ့မြတ်စွာဘုရားရဲ့ထိတ်တန်းတပြည့်နှစ်ပါးတော့ရှင်ဒိဋ္ဌာနဲ့ရှင်ပါရထွာစာအေးယဟန်တို့အဲ့ဒီသူပတ္တဆိုတဲ့အမည်လည်းပျောက်သွားပြီမရှိတော့ဘူးတုပ်ပိယဆိုလူမျိုးတွေလည်းတုံးသွားပြီမရှိတော့ဘူး ကတ္တဝမြတ်စွာဘုရားကိုယ်တိုင်လည်းပြိဋိဘံဆံသွားပြီတဲ့သင်္ခါရတရားတွေဆိုတာအခုလိုပဲပေါ်လာပြီးတဲ့နောက်ပျောက်သွားမယ်ဖြစ်လာပြီးတဲ့နောက်ပြတ်သွားမယ်ဘယ်တော့မှသင်္ခါရတရားတွေဆိုတာမတည်ငြိမ်ဘူးတဲ့ဒါကြောင့်မို့သင်္ခါရတရားမှန်သမျှအပေါ်မှာမင်းတို့စိတ်ပြည့်ညီငွေ့ပြီးလွတ်မြောက်အောင်ကြိုးစားဖို့အချိန်တန်ပြီအမှတ်တမဲ့မနေကြနဲ့လို့ဆိုပြီး မြတ်စွာဘုရားကတပိုင်းเจ้าကိုဆက်ပြောပြန်တယ်အခုငါတို့ခေရောက်လာပြီခေါဏလို့တက်တန်းနေရဆုတ်သွားပြီတဲ့နောက်ပြန်တက်လာတယ်ပြန်တက်လာပြီပြန်ဆုတ်လာတယ်မြေကြီးကတေယုဇနာမြင့်တက်သွားတဲ့အခါမှာလူတွေရဲ့တက်တန်းအနှစ်တရာတန်းရောက်လာတယ်အဲ့ဒီတရာတန်းရောက်လာတဲ့အခါကျတော့ တီတောင်ကြီးကိုဝေပုံလားတောင်လို့ခေါ်ကြပြန်တယ်လူမျိုးတွေကတော့မကရလူမျိုးလူတွေရဲ့တက်တန်ကတော့တိုးပါတယ်တဲ့မြတ်စွာဘုရားကအပကံအာယုပမနာလူတွေရဲ့တက်တန်ကအတော်ကိုတိုးတယ်လဟုကံနေ့မြင့်ညပြောက်အခုပဲဒီလူတွေးလိုက်တဲ့တော့ကြသေးသွားတယ် နေမြင်ညာပြောက်လောက်အောင်အလွန်ကိုလင်းမြန်တယ်ရောစီရန်ဇေဝတိအသက်အရှိဆုံးလို့ဆိုရတဲ့လူတောင်မှပဲအသက်တရာပိုနေနေပေါ်တဲ့အဲ့ဒီခေတ်ကနော်ခုခေတ်ပေါ့ရသော်ဗျာကပိုတောင်မှနည်းနည်းပဲပိုတာပါတဲ့သက်တရားကျော်ရှိတဲ့ပုဂ္ဂိုလ်တွေက200ထိအောင်မရောက်ဘူးလို့စာပေမှာဒီလိုတော့ဆိုထားတယ် အဲ့တော့ဒီဝေဘုံနာတောင်ကြီးကိုတက်မဲ့ဆိုရင်အခုတက်အခုဆင်းနော်အခုတက်သွားခဏနေပြန်ဆင်းလာလို့ရတယ်တောင်ကြီးကလည်းနှိမ့်ဆင်းသွားတဲ့အဓိပ္ပာယ်ပြောတာနော်ဘာကြောင့်တောင်ကနှိမ့်နှိမ့်သွားတာတုံးဆိုမြေကြီးကမြင့်တက်မြင့်တက်သွားတာဘာကြောင့်မြေကြီးကမြင့်တက်တုံးဆိုစဉ်းစားကြည့်လေနေ့စဉ်နဲ့အမျှအမှုန်မွားတွေကြားတယ်တိရွတ်တွေ နောက်လူလူသေးတဲ့လူတွေမြုပ်ရတယ်နဲ့ဆိုတော့ဒီမြေကြီးဟာထက်တက်လာတာဒါကြောင့်မို့လို့ရှေးအောင်သူဒေသနာဆိုမြေကြီးတဲ့တူးယူရတာလေဘယ်ခက်ကဆိုတာဒီလိုမြုပ်သွားတာအကုန်လုံးတပြည့်မြုပ်သွားတာအဲ့တော့မြုပ်သွားလို့ပမသမိုင်းကြောင်းကိုကြည့်မဲ့တော့မှပဲအခုပဲကူးမျိုးပဲကြည့်ပကိုးဟာဟုတ်ရင်တော့ပင်လည်းရေအောင်မှရှိတယ် ဟင်းသာငှက်တကောင်နားယုံလောက်ကုန်းကလေးပေါ်တယ်အဲ့ဒီကနေခုမြေပြင်ကြီးဖြစ်သွားရေတွေပျောက်သွားပြီးတော့ကုန်းပေါ်လာတယ်အဲ့ဒီသဘောပဲတပြေးပြေးရှေးပြင်းမြေပြင်းနေမြင့်တက်လာတာမြင့်တက်လာတဲ့အခါကျတော့တောင်တွေကတော့မမြင့်မဲနဲ့တောင်တွေအခြေခံထားတဲ့မြေသားတွေကမြင့်တက်လာတဲ့အခါတောင်တွေကတဖြည်းဖြည်းနှိမ်သွားတာ အဲ့လိုဆိုလိုတာပေါ့တောင်းနေရတဖြည်းဖြည်းနှိမ့်သွားတယ်ဒါကြောင့်မို့ကကုသနာမြတ်စွာဘုရားလက်ထက်အခါကာလတုန်းကဒီ၄ရက်တက်၄ရက်၄ရက်တက်ရတဲ့တောင်ဟာကောရမဘုရားမြတ်စွာဘုရားလက်ထက်ရောက်တယ်အခုတက်အခုဆင်းဖြစ်သွားတယ်အဲ့တော့တောင်ရဲ့ပမာဏတွေကလည်းပြောင်းလဲမယ်ဆိုတာထင်ရှားတယ်ပေါ့နော်အလုံးဟာအမြင့်တွေကလည်းနှိမ့်လာတယ် နှိမ့်တာတွေကလည်းမြင့်လာတယ်အဲ့တော့မြေကြီးတွေမြင့်တက်လာသည့်အတွက်ကြောင့်ဒီလိုဖြစ်တာအခုမြတ်စွာဘုရားကဆက်ပြောတယ်ငါဘုရားအနေနဲ့လောကမှာပွင့်ပေါ်နေတယ်ငါရဲ့ထိတ်တန်တပြည့်ကတော့ရှင်သာရိပုတ္တရာနဲ့ရှမောကလန်တို့ဖြစ်တယ်ဆိုပြီးတော့ပဝိတ္တိသောသမယောတဲ့ ဒီအခြေအနေတစ်ခုကျုံလာလိမ့်မယ်ဒီအချိန်ရောက်လာလိမ့်မယ်တဲ့ဘာလို့ဆိုရင်ဟောဒီပွေပုံလားတောင်ကြီးရဲ့အမိပြောက်သွားမယ်အဲ့ဒီအချိန်ရောက်လာတော့မယ်တဲ့ရောက်လာမယ်တဲ့ဒီနေ့ကျရင်ဒီဝေပုံလားတောင်ကြီးရဲ့အမြင်ဟာလဲအမိနာမဟာလဲကွဲပြောက်သွားမယ်ဒီဒေသမှာနေကြတဲ့လူမျိုးစုတွေကလည်းပဲကွဲပြောက်သွားလိမ့်မယ်တဲ့ ငါလည်းပဲပြိဋိဘံဆံအားလိုက်မယ်အဲ့တော့ဘယ်ဟာမှမတည်မြဲဘူးဆိုတာကိုမြတ်စွာဘုရားဟောတာပါဒီတော့ကဒါကြောင့်မို့ဧဝံအနိစ္စဘိက္ခွေသင်္ခါရယန္တုအကြောင်းတရားကနေပေါင်းစပ်ပြီးတော့ထုတ်ဖော်ထားတာအဲ့တော့အကြောင်းတရားပေါင်းစပ်ထုတ်ဖော်ထားတာဆိုတာကြည့်ပေါ့တစ်ပင်တစ်ပင်ဆိုလို့ရှိရင် မျိုးစိတ်လေးကဒါကထုတ်လုပ်တဲ့အကြောင်းတရားလို့ခေါ်တယ် producing cause ပေါ့အဲ့ဒီမျိုးမျိုးစိတ်လေးကအပင်နဲ့အမြစ်တို့အပင်ဖြစ်ဖို့ရာအတွက်မြေနဲ့ရေကအကူအညီပေးထားတယ်ဒါကို supporting cause ဥပထမကအကြောင်းအဲ့ဒီအကြောင်းတစ်ခုပေါင်းစပ်လိုက်မှတပင်ဆိုတာဖြစ်လာတယ် အဲ့တော့သစ်ပင်ဟာမျိုးစိမရှိပဲလည်းမဖြစ်ဘူးမြေကြီးမရှိပဲလည်းမပေါက်ဘူးမြေကြီးပေါ်ဟာသူကသူပေါက်လို့မရဘူးအဲ့တော့မျိုးစိနဲ့မြေကြီးဒီနှစ်ခုပေါင်းတာအဲ့ဒါကိုသင်္ခါရလို့ပြောတာတန်ဆိုတာကအကြောင်းတရားတွေပေါင်းစပ်ပြီးတော့မှခါရထုတ်တာကဲဘုန်းကြီးတို့တွေလူဖြစ်လာတာပဲကြည့်ကံတရားတစ်ခုတည်းမဟုတ်ဘူးကံတရားကံတရားက ဟိုဘွားကိုဆုံးသက်လိုက်တဲ့အခါမှာဒီဘွားအမေနဲ့အဖေရဲ့ span နဲ့ over နဲ့ span ဆိုတာနှစ်ခုနော်မိဘနှစ်ပါးရဲ့ပေါင်းစပ်မှုမှာ over နဲ့ span အဲ့ဒီနှစ်ခုမှာတန်တေမျိုးစေ့ကြပြီးတော့လူဖြစ်ရတာအဲ့ဒီ over span မှာပါပဲနဲ့မဖြစ်ဘူးဘယ်သူမှမဖြစ်ဘူး ဖန်မြွန်လူသားဆိုတာလဲဥပ္ပါနဲ့စွမ်းပေါင်းရတာပဲအဲ့တော့ဒီရိုးရမွေးဖွားလာတာဒီပဲနဲ့ကြည့်မိဘနှစ်ပါးရဲ့ပေါင်းဆက်ထားတဲ့ဟာရဲ့ကိုယ့်ရဲ့ကံရဲ့ပေါင်းဆက်လိုက်တာခုနကဘာနဲ့တူတော့ဆိုကိုယ့်ရဲ့ကံကမျိုးစိတ်စပန်းနဲ့အိုးပန်းကပြေးဟောပြေးနဲ့ရေအဲ့တော့မျိုးစိတ်လေးတစ်ခုအပင်ပေါက်ဖို့အတွက်ပြေးနဲ့ရေရှိရတယ်လို့ပဲ လူသားတယောက်ဖြစ်ဖို့ရအတွက်မိဘရဲ့ openness fund လိုအပ်တယ်ပေါ့အဲ့ဒါပေါင်းစပ်လိုက်တဲ့အခါမှာဘဝတစ်ခုဟာရှင်းသန်ပြီးတော့လူဖြစ်လာကြတာအဲ့တော့လူဖြစ်ကြတဲ့ဟာကိုဒီအကြောင်းနှစ်ခုကိုအကြောင်းနှစ်ခုပေါင်းစပ်မှအကြောင်းနှစ်ခုဆိုတာ producing cause စနကအကြောင်း supporting cause ဒီဥပဋ္ဌမကအကြောင်းလို့ခေါ်တယ် အဲ့ဒီအကြောင်းတစ်ခုရဲ့ပေါင်းစပ်မှုကြောင့်မှလူသားဖြစ်လာတာအဲ့တော့လူဘဝရောက်လာတဲ့ဆိုရင်လေအမေဖေကမွေးလိုက်လို့လူဘဝရောက်လာပြီဆိုတော့ကံတရားနေပို့လိုက်လို့လူဖြစ်လာပြီအဲ့ဒီမှာလည်းပဲဒီတိုင်းပဲရှင်သန်ရမှာလားလို့ဆိုမရှင်သန်ဘူးဘာတွေလုပ်နေရပြန်ဘာတွေဖြစ်လာကြပြန်တော့ဆိုအစာအာဟာရ စားရတယ်ကိုနဲ့တင်တော်တဲ့ရာသီဥတုနဲ့နေရတယ်နော်ဘာတွေကစပ်ဖို့လုံးနေတော့ဆိုဥတုနဲ့အာဟာရအဲ့ဒါကိုချဲ့ပြီးတော့ကြည့်လိုက်မယ်ဆိုရင် အထောက်အကူပစ္စည်းလေးမျိုးပစ္စည်းလေးမျိုးဆိုတာစားစရာရှိရမယ်ဝတ်စရာရှိရမယ်နေစရာရှိရမယ်မကြမ်းမမိုင်ဆေးဝါးအဲ့ဒါကိုပစ္စယအထောက်အကူအကြောင်းတရားတဲ့ ဘာအတွက်ထောက်ကူတာတုံးဆိုရင်အသက်ရှည်ဖို့အတွက်ထောက်ကူအမေဖေကမွေးဝင်မွေးပေးနိုင်တာဘဝရှင်သန်မှုအတွက်ကြတော့ဘာတွေနဲ့ရှင်သန်ရတော့ဆိုရင်စားစရာစားပြီးရှင်သန်ရမယ်ဝိုးစရာဝိုးပြီးရှင်သန်ရမယ်အဲ့တော့စားစရာဝိုးစရာဆိုတာစားစရာမရှိရင်သိတော့မှာပဲလေဝိုးစရာမရှိရင်လည်းကျမအေးရမှာမဟုတ်ဘူးနေစရာမရှိရင်လည်းကျမမှာမဟုတ်ဘူးအနေရရှိတယ်အဲ့တော့ စားစရာတို့ဝတ်စရာတို့နေစရာတို့မကြမ်းမမိုင်းဆေးဝါးတတ်စာတို့ဆိုတာဒါအထောက်အကူပစ္စည်းတွေအဲ့ဒီပစ္စယဆိုတဲ့ပစ္စည်းလေးပါးကိုအမိပြုပြီးတော့လူတွေကဘဝမှာ ရှင်သန်နေကြတာအဲ့တော့လူတွေတင်လားဆိုဘယ်ဟုတ်မှာသစ်ပင်တွေရောသစ်ပင်တွေလည်းကြည့်လေမျိုးစေ့ကချပေးလိုက်လို့အပင်တော့ပေါက်လာတယ်ရှည်မရှိဘူးဆိုခြောက်သွားမှာပဲလေ အမြဲတမ်းအစိုးတရှိနေမှသူကမြေကြီးမရှိဘူးဆိုလည်းမရအဲ့တော့အစိုးတရဲ့ထောက်ပံ့မှုရှေးတရဲ့ထောက်ပံ့မှု နောက်တခါယာတိဥဒုအပုအေးလေတို့ဘာလို့ထောက်ပံ့ရတာအဲ့တော့လူမှလည်းထူထူပါပဲလူတွေရဲ့အသက်ဟာလည်းပဲအဲ့ဒါတွေနဲ့ဆက်ဆက်တယ်အောက်ဆီဂျင်ပြန့်ရင်သေတာပဲလေလူမှလည်းဒါအောက်ဆီဂျင်ကအထောက်ပံ့တစ်ခုဖြစ်နေ သက်ရှူနေကြရတဲ့လူတွေကအများတာရှူသွင်းပြီးတော့ပါးစပ်ကလည်းအစာစားရတယ်နှာခေါင်းကလည်းသက်ရှူရတယ်အဲ့ဓာတွေကိုပြောတာသင်္ခါရဆိုတာသင်္ခါရဆိုလူတွေတခြားသွားမရှာနဲ့ကိုယ့်ကိုယ်ကြည့်လိုက်အော်အကြောင်းတရားတွေကအမြဲတမ်းအကြောင်းတရားတွေညီညွတ်နေမှရှင်းတန်းနိုင်တာပါလားဆိုတာစဉ်းစားကြည့်ရမယ်လျှက်စစ်ပြီးပဲကြည့် အလင်းရောင်တွေပဲကြည့်ခုရှိနေတဲ့အလင်းရောင်တွေဟာလျှက်စစ်မီရှိနေလို့လင်းတာလျှက်စစ်ရှိနေလို့လင်းတာလျှက်စစ်ပြတ်သွားတာနဲ့မှောင်သွားမှာပဲလေအဲ့ဒါလိုပဲလူဘဝဆိုတာအသက်ရှူရပ်သွားရင်လည်းသေမှာပဲအစာငတ်ရင်လည်းသေမှာပဲအဲ့တော့တခုအကြောင်းတရားတွေရပ်သွားလိုက်တာတဲ့သူကသိဆုံးသွားနိုင်တယ်ပေါ့ဆက်လက်ရှင်းသမှုဆိုတာအမတမခဲနေတယ်အဲ့ဒါကိုဟောတာမြတ်စွာဘုရား အနိစ္စသင်္ခါရအကြောင်းတရားတွေကပေါင်းစပ်ပြီးတော့ထိမ့်သိမ့်ပေးထားတဲ့အရာတွေဟာတဲ့ဖြစ်လာပြီးရင် ပြတ်သွားမှာပဲအထုဝါဘယ်တော့မှတည်မြဲမှာ မဟုတ်ဘူးတဲ့အရှိတည်တတ်တဲ့အရာရာသက်ပံဆိုတာဘယ်မှမရှိဘူးထာဝရဆိုတာဘယ်မှမရှိဘူးအလုံးဟာတခဏပဲအနတ္တတိကအသက်ရှူချောင်းစရာ ကျင့်တတ်ဆရာဆိုတာတခုမှမရှိဘူးမတည်ငြိမ်တော့သာဝရပြောင်းလဲနေတဲ့အရာသာဖြစ်တယ်ကိုယ့်ကိုယ်ပဲကြည့်တဖြည်းဖြည်းစာရင်နေရင်သွားရင်လာရင်အိပ်ရင်ကြီးလာတာဗျလေကြီးလာတယ်ဆိုတာလကားကြီးတာမဟုတ်ဘူးကောင်းမွားစပင်းတွေဖြူလာတယ်သွားတွေကျိုးလာတယ်ပြေတွေတွန့်လာတယ်တဖြည်းဖြည်းပျက်စီးပြီးတော့ကြီးလာတာနေ့စဉ်နဲ့အမျှပျက်စီးလာတာအဲ့ဒီသဘောတရားကိုမြတ်စွာဘုရားရှင်းပြတာ အဲ့တော့ဒါတွေကိုမမြင်နိုင်တာကတော့ကာပေးထားလို့မမြင်တာခုနနောက်ဘွားရှိရတဲ့နဲ့မမြင်တာအဝိဇ္ဇာကကာပေးထားတာဖုံးထားတာဖုံးကွယ်ထားလို့ရှိရင်လက်တွေ့အဖြစ်ပြက်တွေတောင်မှအမှန်မှမသိနိုင်တာလေလူတယောက်ကလိန်ညာပြီးတော့ပြောထားလို့ရှိရင်ဟုတ်တယ်နေအမှန်မသိနိုင်ဘူးဒါခုလက်တွေ့ဘွားတွေတောင်မှ ဖုံးကွယ်ထားတာတွေကအများကြီးရှိတယ်အဲ့တော့ တန်တရားမှာဆိုလို့ရှိရင်ပိုများတာပေါ့ဖုံးကွယ်မှုတွေကအဲ့ဒါတွေမမြင်နိုင်ကြဘူးတဲ့ဒါတွေကိုသေသေးချာချာစိတ်စိတ်တွေးပြီးတော့ရာဝင်စီရန်ဘိက္ခွေလမေဝသဗ္ဗသင်္ခါရေတုနိဗ္ဗိန္တိတုံယဟန်တို့အကြောင်းတရားတွေကပေါင်းစပ်ထားမှယက်တည်နိုင်တဲ့သင်္ခါရတရားတွေပေါ်မှာအလုံးကိုမင်းတို့ညီငွေဖို့တင့်တော်နေပြီ ဘာကြောင့်ညီငွေကိုတင့်တော်ရုံးဆိုမင်းတို့ဒီလိုအခြေအနေမျိုးကြီးကိုဘယ်တော့မှရခဲ့တယ်ဘယ်အချိန်ကစခဲ့တယ်ဆိုတာတော့မသိနိုင်တော့အောင်ရှည်လျားနေခဲ့ပြီအဲ့ဒါကိုမမုန်းနိုင်ကြသေးဘူးလားဘဝခရီးကို ခုချိန်ထိပြောနေကြတော့လားလို့ဆိုလိုတယ်ဘဝမှာဒုက္ခတွေမျိုးစုံကြုံခဲ့ပြီအဲ့ဒုက္ခတွေကိုမေ့ပြစ်လိုက်တာလူတိုင်းလူတိုင်းဟာငရဲရောက်ဖူးမဲ့ဒါပေမဲ့အဲ့ဒီငရဲဒုက္ခကိုမေ့ထားလိုက်ကြတယ် မေ့သွားကြပြီတော့လူတွေဟာမေ့ပြောက်သွားသည့်အတွက်ကြောင့်ဒီခရီးကိုဆက်လျှောက်နိုင်တာမမေ့ပြောက်ဘူးဆိုရင်ဘယ်သူမှမဆက်လျှောက်နိုင်အဲ့ဒါကြောင့်မို့မြတ်စွာဘုရားအမှန်သိဖို့အမှန်သိဖို့အတွက်ဖုံးကွယ်တွေကိုဖယ်ရှားပြရအဲ့ဒါကိုပဲအဝိဇ္ဇာကိုဖယ်ရှားတယ်လို့ခေါ်တာနော်အမှန်သိအောင်လုပ်တာအမှန်သိအောင်ကြိုးစားရမယ်မှန်သိအောင်ကြိုးစားမှဒီအခြေအနေဆိုကြီးက လွတ်မြောက်သွားနိုင်မှာဖြစ်တယ်လို့မြတ်စွာဘုရားဒီဝေပုံလသုတ်တံမှာဒီလိုဟောခဲ့တာဒါလည်းပဲဒီကနေ့ခေတ်မှာဆိုလို့ရှိရင်နှစ်စဉ်နှစ်စဉ်နှစ်ဟောင်းကုံတို့နှစ်သက်ကူးသွားတဲ့အချိန်တိုင်းအချိန်တိုင်းဒီတဘာဝတရားတွေကိုသေချာဆင်ခြင်စဉ်းစားပြီးတော့ကိုယ့်ကိုယ်ကိုလည်းပြန်ပြီးတော့သုံးသပ်ကြည့်တယ်နေပေါ့လူတိုင်းလူတိုင်းဒါသုံးသပ်ကြည့်တာဟာစိတ်ပြည့်ဖို့အားငယ်ဖို့မဟုတ်ဘူး အမှန်တရားကိုသိဖို့အမှန်မသိလို့ရှင်လောကလူတွေကအမှန်မသိလို့ရှင်ဟိုဘာလို့ရမယ်ဆိုတာမဆုံးဖြတ်နိုင်ဘူးအမှားသိနေတယ်အမှန် အမှန်မသိဘူးဆိုတာအမှားသိနေတယ်အမှားသိနေတဲ့အခါမှာမိမိလျော့လျော့နေဖြစ်နေတယ်အမှန်သိပြီဆိုရင်ကြွတင်ပြင်ဆင်မှုတွေနဲ့တွားရမယ်သူကအဲ့တော့မြတ်စွာဘုရားကဟုတ်ပြီဒီလိုမမြဲတဲ့ သင်္ခါရတရားကြီးမှာဘာလို့သိနေအခုလိုပဲဘဝကြီးကရွေရှားနေတယ်ဒီသင်္ခါရတရားတွေဟာ မတည်ငြိမ်ရဘူးဖြစ်လာပြီးတဲ့နောက်ပျောက်ကွယ်သွားကြတယ်ထာဝရဆိုတာမရှိဘူးတခဏရေသာဖြစ်တယ်အဲ့ဒီလိုသိနေလို့ရှင်ဘာလို့ရမှာလဲတည်ငြိမ်အောင်လုပ်ရမှာလားဆိုတည်ငြိမ်အောင်လုပ်လို့လည်းမရဘူး ဖြစ်လာတဲ့အရာတစ်ခုမပြတ်အောင်ထိမ့်သိမ့်လို့လည်းမရဘူးလောကရဲ့သဘာဝကိုကသူကအဆုံးသက်တွေရှိတယ်အလုံးဟာအဆုံးသက်ရှိတယ်နုပြိုခြင်းရဲ့အဆုံးသက်ကအိုမင်းချင်းပဲဖြစ်တယ်နုပြိုခြင်းဟာဘယ်တော့မှထာဝရနုပြိုမှာမဟုတ်ဘူးနုပြိုခြင်းရဲ့အဆုံးသတ်ဟာရှင်းရောခြင်းအိုမင်းချင်းပဲဖြစ်တယ်တခါ အသက်ရှင်နေခြင်းရဲ့အဆုံးသတ်ကသိဆုံးခြင်းပဲဖြစ်တယ်ဘဝတစ်ခုရပြီးအသက်ဝင်လာတာနဲ့ဒီအသက်ဟာသိခြင်းတရားမှာဆုံးသတ်မယ်နုပြခြင်းကအိုမင်းခြင်းမှာဆုံးသတ်မယ်အသက်ရှင်ခြင်းကသိဆုံးခြင်းမှာဆုံးသတ်မယ်အေးယောဂကင်းပြီးတော့ကျမ်းမှာလန်းဆန်းနေတဲ့အနေအထားမျိုးကလည်းပဲယောဂဖြစ်ခြင်းမှာအဆုံးသတ်မယ် ဘယ်ရာပဲဖြစ်ဖြစ်သဘာဝတရားကြီးဟာနော်အတက်ရှိရင်အကြရှိတယ်အကောင်းရှိရင်ဆိုးရှိမယ်အပူရှိရင်အေးရှိမယ်အေးရှိရင်အပူရှိတယ်ဒီသဘာဝတရားတွေဟာအမြဲတမ်းလှည့်နေတဲ့သဘာဝတရားတွေသာဖြစ်တယ်အဲတစ်ခုရှိရင်နောက်တစ်ခုရှိနေမှာပဲအဲ့ဒီလိုရှိနေတဲ့အချိန်မှာဘာလုံးတင်လဲလို့ဆိုမြတ်စွာဘုရားကဒီသုတ်တံမှာတော့ မင်းတို့ညီငွေဖို့တော်လှပြီလွတ်မြောက်အောင်ကြိုးစားဖို့တော်လှပြီဆိုလွတ်မြောက်အောင်ဘလို့ကြိုးစားရမလဲဒီလိုသင်္ခါရတရားကြီးကနေပြီးတော့လွတ်မြောက်သွားအောင်ဘယ်လိုလုပ်ရမလဲဆိုတာနောက်တုတ်တန်တစ်ခုမှာမြတ်စွာဘုရားဟောထားလေးကိုကြည့်လူသက်တမ်းနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောထားတယ်အပ္ပမိဒံဘိက္ခွေမနုဿာနာအာယုတဲ့ယနေ့ခေတ်သူတို့ရဲ့သက်တမ်းဟာတိတ်တိုတယ်ဟုတ်တယ် အသက်တရားရန်လို့ဆိုရင်တရားနေရတဲ့လူဆိုတော့ရှားတယ်ဟောနာရေးကြော်ညာကြည့်လိုက်လို့ရှင်ဟုတ်လား340 40 50 60 90သွားကုန်ကြရင်မရှိတော့အဲ့တော့လူတွေရဲ့အသက်တန်းဟာတရားဆိုတာမမှန်းနိုင်လောက်အောင် ရှေ့လျားတဲ့အရှိကြီးပဲဖြစ်တယ်အဲ့တော့ကနေ့ခေတ်လူတွေရဲ့သက်တန်းဟာအလွန်ကိုတိုးတယ် စဉ်းစားရမှာလူသက်တမ်းအလွန်တိုးတယ်တိုးတဲ့အခါမှာသိသွားပြီဆိုရင်သိသွားလို့ရှိရင်သိသွားရင် ပြီးရောလားတချို့ဘာသာတရားတွေကတော့သိသွားတာရဲ့နောက်မှာဘာမှမရှိဘူးလို့ထင်ကြတယ်နောက်ဘဝကိုမယုံကြည်ကြတာနဲ့မရှိဘူးလို့ရှုံကြည်ကြတာဒီနှစ်ခုရှိတယ်ပေါ့နောက်ဘဝရှိတယ်ဆိုတာမယုံဘူးမရှိဘူးလို့ယူဆကြတယ် မြတ်စွာဘုရားကတော့နောက်ဘဝရှိတယ်လို့ဟောထားတယ်ခမဏီယောတံပရာယောတဲ့နောက်ဘဝကိုမင်းတို့သွားရမှာပဲတဲ့ဒါလူဆိုတာဖြစ်ပြမှုဟာစင်စဲမပြတ်သွားနေတာဆိုတော့ဒီဘဝဆုံးသက်သွားလို့ရှိရင်နောက်ဘဝပြန်စားမယ်ဒီလိုဆိုလို့တံပရာယောနောင်တမလွန်ဘဝဆိုတာကမဏီရောရောက်ရမှာပဲရောက်ကိုရောက်အောင်ဒီဘဝသိသွားရင်နောက်ဘဝတစ်ခုတော့ရောက်မှာ အဲ့တော့ဘဝဆိုတဲ့ထဲမှာလူတွေရဲ့နောက်ဘဝလမ်းကြောင်းကိုမြတ်စွာဘုရား၅မျိုး32ပုံကိုဂတိ၅မျိုးနဲ့ခွဲခြားပြီးတော့ပြထားတယ်ဘဝမှာနေထိုင်ကြတဲ့နေပုံနေထိုင် lifestyle ပေါ့သူတို့ရဲ့အသက်မွေးဝမ်းကြောင်းတဲ့ lifestyle ပေါ်မှာအမိပြုပြီးတော့သူတို့နောက်ဘဝမှာလျှောက်သွားနိုင်တဲ့လမ်းကြောင်းကြီးက90ရှိတယ်တဲ့ မကောင်းမှုဒုစရိုက်တွေကိုအလွန်ကြုံပြုတဲ့ပုံကိုယ်တွေကြတော့ပြမန်းဆင်းရဲတဲ့ငရဲဘုံကိုရောက်သွားလိမ့်မယ်ဒါလည်းလက်တွေ့ကြည့်ပဲဆိုလို့ရှိရင်တော့ပြစ်မှုကျူးလွန်သွားလို့ရှိရင်ထောင်သွင်းကျင်းချအနှိမ့်ဆက်ခံရတာလဲခုဟာရှိတာပဲလေအဲ့သဘောပဲသူလှုပ်တဲ့လှုပ်ရအတိုင်းပဲသူကအဲ့တော့အငြင်းသက်ခံရတဲ့ငရဲဘုံကိုရောက်သွားနိုင်တယ်တဲ့ဒါလမ်းကြောင်းတစ်ခု အဲ့ဒီနည်းနည်းသက်သာတဲ့ပြစ်မှုဆိုလို့ရှိရင်တရိษံဘဝရောက်သွားမှာအဲ့တော့တရိษံကသက်သာတဲ့လို့သာဆိုရတယ်လူတွေရဲ့အနိုင်ကျင့်တပ်ဖြတ်စားခံရတာတွေတရိษံတွေပဲလေကဘာမှာကြည့်ကြည့်ပေါ့နေ့စဉ်နေ့စဉ်လူသေးတာတဲ့အစာပေါင်းများစွာတရိษံတွေကတက်တမ်းမရှိခင်လူတွေကသတ်စားနေကြတာသတ်စားရုံနေမကဘူးအနိုင်ကျင့်တာတွေဘလောက်ဆိုးလဲလို့ဆိုရင် ခုခေတ်မှာဆိုရင်ဤပညာဆိုပြီးတော့အသုံးချပြီးတော့ကြက်တွေပါလေဆိုကြားဘူးတာဖတ်ဘူးတာပြောရမယ်ဆိုရင်ကြက်တွေကိုမလုံမလုံနိုင်မရှားနိုင်အောင်ကျင်းချင်းကြက်ကြက်ကလေးမှထားပြီးအစာကျွေးဥခိုင်းဆေးတွေကျွေးဥခိုင်းဝက်တွေဆိုလဲအသားတို့အောင်လုပ်အဲ့လိုလုပ်ပြီးတော့သတ်စာနေကြတာလေ။ အဲ့တော့လူတွေရဲ့အနိုင်ကျင့်တပ်ဖြတ်မှုဟာအတိုင်းနဲ့အလွန်ဆိုးအလွန်နဲ့ပေါ့တိရစ္ဆာန်တွေကိုတပ်တပ်ဖြတ်ပြီးတော့အနိုင်ကျင့်စားတော့နေရမသိခင်နဲ့ခြုံနှောင်ထားတယ်သိပြီးပြီးတော့လဲတတ်လိုက်တယ်အဲ့တော့သူတို့ဘဝလွတ်လပ်တာရှိမှဖြစ်တာတချို့ဆိုလို့ရှိရင်တရဘဝဘဝတောင်မျိုးမရောက်သေးဘူးဥမာမဲ့၅ဥလေးတွေဆိုရင် ငါးဘွားတောင်မရောက်ဘူးလေဥဘွားနဲ့ပဲဆုံးသွားတယ်ကြက်ဥတွေဆိုလဲကြက်တွေဟာအကောင်တော်မဖြစ်လဲအောင်အကောင်မဖြစ်ရင်အလင်းရောင်ပဲတွေးရမလဲအမောင်နဲ့ပဲသူတို့ဟာဘဝခရီးကိုသွားနေရတာတကယ်အမောင်နဲ့ကအမောင်နဲ့သွားနေတာတရေစစ်မှာပဲတိတ်ဆုံးသွားကြတဲ့တရဝတွေကမြောင်များစွာရှိတယ်ပေါ့တန်းချီရှိတယ်နေ့စဉ်နဲ့နေ့စဉ်နဲ့အမြတ်မှာလဲ တပ်ဖြတ်ခံနေရတဲ့တရားဝတွေအများကြီးပဲအဲ့တော့လောကကြီးအခြေအနေကိုကြည့်လိုက်မယ်ဆိုရင်ဒါတရားတွေတရိษံလောကကိုကြည့်လိုက်မယ်ဆိုရင်အညမညခါရိကာဒုဗ္ဗလခါရိကာတကောင်းတကောင်းသတ်စာငါးလည်းငါးခြင်းလည်းစားတာပဲဖားလည်းဖားခြင်းလည်းစားတာပဲ မွေကလည်းမွေချင်းစားတာပဲဒါအညမညာခါရိကာမျိုးတူတွေလည်းတတ်စားတာဒုဗလာခါရိကာအာမရှိတဲ့ကောင်အာရှိတဲ့ကောင်အနိုင်ကျင့်တတ်ဖြတ်စားတာဒါတရိษံဘဝရဲ့အနေထားကြည့်သူတို့ထမင်းတွေပဲချက်ပြုတ်စားတာမှမဟုတ်တာအရှင်လက်လက်တတ်စားတယ်အရှင်လက်လက်မျိုးတယ်အဲ့ဒီတရိษံဘဝကိုလည်းရောက်သွားကြတယ် အဲ့ဒီတဲ့နည်းနည်းသက်သာရင်ပြိတ္တာဘဝပြိတ္တာဘဝဆိုတာဆာဆောင်းလောင်းလောင်းငတ်ငတ်ပြက်ပြက်အမြဲတမ်းဆာလောင်းနေတဲ့ hungry ghost ပေါ့အမြဲတမ်းဆာလောင်းနေတဲ့ပြိတ္တာဘဝဆင်းရဲဒုက္ခရောက်နေတဲ့ပြိတ္တာဘဝရောက်တယ်တဲ့အဲကုသကောင်းမှုတွေရှိရင်တော့လူဘဝလူဂတိမနုဿဂတိရောက်လာအဲ့ဒီတဲ့ကုသကောင်းမှုကို များများကြီးပြုလုပ်တဲ့ပုံကိုယ်တွေကြတော့နတ်ပြည်တို့မြမပြည်တို့ရောက်အဲ့ဒါကိုဂတိ၅ပါးလို့ခေါ်တယ်တိရိယဂတိတိရိသနာဂတိပေတဂတိမနုဿဂတိဒေဝဂတိအဲ့တော့ဘသူပဲဖြစ်ဖြစ်ခဏလူသားတွေဟာဖယ်နိုင်ငံသားပဲဖြစ်ဖြစ်ဘာလူမျိုးပဲဖြစ်ဖြစ်သိသွားရင်ဒီ၅ခုတစ်ခုတော့ရောက်ပါ သိကြတယ်အကုသိုလ်များရင်ငရဲရောက်မယ်ဣရိယာဂတိအဲ့ဒီသက်တာရင်တရိစ္ဆာနာဂတိတရိစ္ဆာဘုံရောက်မယ်အဲ့ဒီတဲ့သက်တာရာပိဋကတိပြိဋ္ဌဘုံရောက်မယ်အော်ချမ်းသာဒုက္ခရတာမနုဿဂတိလူဘုံရောက်မယ်ထေဝဂတိနတ်ဘုံကိုရောက်မယ်လို့အဲ့ဒါကိုပြောတာခမနိယောတံပရာယောမင်းဒီဘဝသေလို့ရှင်နောက်ဘဝတစ်ခုတော့ရောက်မှသေချာတယ်ရောက်သွားလိမ့်မယ်တဲ့ အဲ့တော့လူအသက်ဟာတူတယ်နောက်ဘဝဆိုတာဧကန်ရှိတယ်ဒါကြောင့်ဒါဖြင့်ဘာလို့ရမလို့ဆိုမြတ်စွာဘုရားဆုံးမတယ်ကတ္တပံကုသလံအပြစ်ကင်းပြီးတော့ကောင်းကျိုးချမ်းသာရတဲ့အလုပ်ကိုလုပ်ပါလို့ပြောတယ်ကုသိုလ်ဆိုတာအပြစ်ကင်းပြီးကောင်းကျိုးချမ်းသာပေးတဲ့အလုပ်ကိုဆိုလိုတယ်ဘယ်ဟာပဲဖြစ်ဖြစ်ကောင်းတဲ့လို့မကောင်းတဲ့လို့ဆိုတာနှစ်ခုရှိတယ်နော်အစာအစာအစာတောင်မှပဲ ခန္ဓာကိုယ်အကျိုးပြုတဲ့အစားအစာရှိတယ်ခန္ဓာကိုယ်ထဲမှာအစိတ်တောက်ဖြစ်တဲ့အစားအစာရှိတယ်တဘာဝကောလေအဲ့ဒါလိုပဲလူစိတ်ထဲမှာဖြစ်တဲ့ဟာကအပြစ်ကင်းတဲ့စိတ်အနေထားတခု အပြစ်ရှိတဲ့စိတ်အနေထားတခုအပြစ်ကင်းတဲ့စိတ်သဘောထားကိုကုသိုလ်လို့ခေါ်ပြီးတော့အပြစ်ဖြစ်တဲ့သဘောထားကိုအကုသိုလ်လို့ခေါ်တာပဲကုသိုလ်အကုသိုလ်ရှင်းရှင်းလေးသူကနော်အပြစ်ရဲ့ပြီးတော့အကျိုးထုတ်တဲ့အခါသူကနှစ်ခုမှတ်တာ ကုသိုလ်ဆိုတာအပြစ်အပြစ်ကင်းတယ်အပြစ်ကင်းတယ်တန့်စင်တယ်ကောင်းကျိုးထုတ်ဆောင်ပေးတယ်ဒါကုသိုလ်အကုသိုလ်ဆိုတာပြစ်အပြစ်ရှိတယ်တဘာဝကိုကမကောင်းဘူးမကောင်းတဲ့အကျိုးကိုလည်းထုတ်ပဲထုတ်လုပ်တယ်ဟောအဲ့ဒါအကုသိုလ်အဲ့တော့မြတ်စွာဘုရားကအေးဘဝမှာနောက်ဘဝသွားရမှာဆိုတော့ကတ္တဗံကုသလအပြစ်ကင်းပြီးကောင်းကျိုးချမ်းသာပေးမဲ့အလုပ်တွေကိုမင်းတို့လုပ်သင့်တယ် အဲ့ဒီအလုပ်တွေကိုဘုရားဘာသာမြတ်စွာဘုရားဘာဟောတော့ဌာနလောက်တာဌာနလောက်တာဆိုတာဘုန်းကြီးကျောင်းလှူတာတို့ဒါတွေပြောတာမဟုတ်ဘူးအကုန်လုံးเนาะတချို့ကဒါနလုပ်တယ်ဆိုအဲ့ဒါမှမဟုတ်ဘူးကိုမိသားစုအချင်းချင်းကိုအပေါင်းအသင်းတကယ်ချင်းတွေမှာကြွေးတာမွေးတာဟိုရင်ပြုတ်တာကိုစားတဲ့တည်းခွဲပေးတာကိုညီတာအလုံးဟာဒါဒါနတွေကြီးပဲကော်ဖီတစ်ခွက်တိုက်တာအစား မျှဝေစားတာမှန်သမျှဒါနပဲကိုပေးတာမိဘကိုကြွေးတယ်မိသားစုကြွေးတယ်မေတ္တာနဲ့အလုံးမိသားစုကြွေးတယ်နောက်ဆွေမျိုးမိတ်သင်္ဃတွေကြွေးတယ်အလှူဒါနပြုတယ်အလုံးဒါတွေကဒါနတွေကြီးပဲနော်သီလဆိုတာကိုကျင်တရားထိမ့်သိမ်းဆောက်ရှောက်တာသူများသက်မသက်ဘူးသူများဥစ္စာမခိုးဘူးသူတော်ဘာသားမယားကိုမပြစ်မှားဘူးလူသိက္ခာကိုထိမ့်သိမ်းတယ် မုဒဝါဒလူတစ်ဖက်သားဒုက္ခရောက်သွားအောင်လိမ့်ပြီးပြောဆိုတာမလုပ်ဘူးမုဒဝါဒဆိုတာသူများဒုက္ခရောက်သွားအောင် ပြောတဲ့မုဒဝါဒကိုဆိုလိုတယ်ဒီနေ့မြတ်စွာဘုရားကိုယ်တိုင် ရှင်းပြတဲ့မုဒဝါဒတရားယုံမှာဖြစ်စေဆွေမျိုးတွေရဲ့အလဲမှာဖြစ်စေလူပြိတ္တအတွင်းမှာပဲဖြစ်စေသူ့ကိုတသက်အရာထားပြီးတော့ခေါ်မေးတယ်ဒါ မင်းသိတာပြောစမ်းမြင်တာပြောစမ်းဆိုရင်မမြင်မဲနဲ့လည်းမြင်တယ်ပြောတယ်မသိပဲနဲ့လည်းသိတယ်ပြောဒီလိုလိန်ဒီပြောသည့်အတွက်ကြောင့်တစ်ဖက်သားဒုက္ခရောက်သွားတယ်အဲ့ဒီမူသဝါဒမျိုးကိုဆိုလို့လေပေါ့အဲ့ဒါမျိုးရှောင်အောင်အဲကိုရှိရတဲ့နဲ့မပေးခြင်းလို့မရှိဘူးလို့ပြောတယ်အဲ့ဒီမူသဝါဒမျိုးပြောတာမဟုတ်ဘူးတဲ့နော်သူတစ်ပါးကိုအကျိုးပြတ်သွားအောင်လုပ်တယ်မူသဝါဒမျိုးမဟုတ်ကြောက်လို့လိန်နေဒါအဲ့ဒီဟာမျိုးပြောတာမဟုတ်ဘူး တစ်ဖက်သားကိုဒုက္ခရောက်တော့လိမ်ပြီးတော့ပြောတယ်မုသဝါဒအဲ့ဒါမျိုးရှောင်ရမယ်နောက်မူရစေဝတေးတေးတောက်တုံမှုကိုရှောင်ရမယ်ဒါကဘာလို့ရှောင်ခိုင်းတာတော့ဆိုရင်လူရဲ့တန်ဖိုးကဘာတော့ဆိုအသိဉာဏ်လူဟာတိရစ္ဆာန်နေတဲ့သားတာဘာတော့ဆိုရင်အုံနောက်လို့ပြောခြင်းပြောပါတင်စားပြောတာအုံနောက်ဆိုတာအသိဉာဏ်ကိုဆိုလိုတယ် အဲ့ဒီအသိဉာဏ်ကိုဝေဝါပျက်စီးသွားစေတတ်တာမူရစေဝါပဲလေအဲ့တော့ကိုတန်ဖိုးရှိတဲ့အရာတစ်ခုဆုံးရှုံးသွားတာကိုလူတွေကမသိလိုက်ကြဘူးပိုက်ဆံတွေဆုံးရှုံးသွားမှ ရွှေတွေငွေတွေဆုံးရှုံးသွားမှ ဆုံးရှုံးနေထင်နေတာမှန်ကို့မှာရွှေနဲ့ငွေနဲ့ဝယ်လို့မရတဲ့အုံနောက်ဆုံးသွားတာပိုဆိုတယ်အသိဉာဏ်တွေအသိစိတ်တွေဆုံးသွားတယ်အဲ့ဒါကိုဘယ်သူကဆုံးရှုံးစေတုံးဆို ဒီအရက်ကဆုံးရှုံးစေတယ်တေးတဲ့ရက်ကဆုံးရှုံးစေတယ်အဲ့ဒီအချိန်မှာကြည့်လိုက်လူဟာမူးယစ်နေတဲ့အချိန်ကိုကြည့်လိုက် hallucination ဖြစ်တယ်အမှန်တရားတွေကိုမသိတော့ဘူးမပြောသင့်တာတွေပြောလာတယ်အဲ့ဒီလိုအသိစိတ်ပျောက်သွားတယ်အမှတ်တင်ညာတွေပျောက်သွားတယ်ဘဝမျိုးဟာ အခြေအနေမျိုးဟာတော်တော်ဆိုးရတဲ့အခြေအနေပဲပေါ့အဲ့ဒါကြောင့်မို့လို့ဝိရစေဝဆိုတာရှောင်သင့်တယ် သေသေးတော့သုံးတာကိုရှောင်တဲ့နေဆိုအဲ့တော့အဓိကကတော့သီလဆိုတာ၅ပါးသီလပဲ၅ပါးသီလကတပါးလုံရင်ပြီးတယ်လို့မရှိဘူး၅ပါးလုံးလုံမှဘာကြောင့်လို့ဆိုရင်လူဘဝဆိုတာ၅ပါးလုံးပြည့်စုံမှ လူဖြစ်လာလို့ရှိရင်လူတိုင်းဟာအသက်ရှိခြင်းတယ်နော်နောက်တစ်ခါပစ္စည်းဥစ္စာ ပေါ်ခြင်းတယ်ခုံတိတ်ခါရှိခြင်းတယ်ဆွဆွဲကဲရမခံခြင်းဘူးအကျူမြင့်ခြင်းတယ် အဲ့ဒါတွေကငါးပါးသီလလုံးမှရမှာအသက်ရှိဖို့အတွက်ပါဏာတိပါဒလုံးရမယ်ငွေကြေးတနာပြည့်စုံမှုအတွက်အရိဏဒါနလုံးရမယ်ခုံသိက္ခာရှိဖို့အတွက်ကာမေတုမိစ္ဆာဆရာလုံးရမယ်အစွတ်ဆွဲမခံရဖို့အတွက်မုသာဝါဒလုံးရမယ်အိမ်ကျူမြင့်မှုအတွက်သူရမေတ္တာလုံးရမယ်ကဲလူပီပီသားသားနဲ့လူဘဝမှာတန်ဖိုးရှိဖို့ဆိုတာငါးပါးတိလာလွဲလို့ဘာမှဖြစ် အဝတိလမပြည့်စုံရင် မပြည့်စုံနိုင်ဘူးသူတို့ဆိုလိုတယ်ကျန်တာတွေတော့လုံမရဲ့ဗန္ဓတိပါဒမလုံမှုဆိုရင်ငငယ်သေးမှာပဲလေအဲ့လိုပစ္စည်းဥစ္စာတွေဘလောက်ချမ်းသာတထေသားဖြစ်ပြီးမွေးသေးသွားဘာလို့မလဲအဲ့ဒါကြောင့်မို့လို့သီလဆိုတာအပြစ်ကင်းပြီးတော့ကောင်းတဲ့အလုပ်ဖြစ်တယ်ဒါကြောင့်မို့အဲ့ဒါကိုလုပ်ရမယ်မြတ်စွာဘုရားကငါးပါးသီလနဲ့ပတ်သက်ပြီးဒီမှာစရိတ္တဗံမြမစရိယံ မြတ်သောအကျင့်ကိုကျင့်မှလူတွေအတွက်မြတ်သောအကျင့်ဆိုတာအ ਨੇ ဆုံး၅ပါးသီလအကျင့်ကိုပြောတာနော်စရိတဗံဇမစရိယံဇမစရိယံဆိုတာအမျိုးမျိုးရှိတဲ့ထဲမှာဟိုဓမ္မပါဠိဇတ်ဆိုလို့ရှိရင်အိမ်တော်ရေးမဖောက်ပြန်တာလဲဇမစရိယလို့ခေါ်တယ်မေမေတုံမှုကရှောင်ကျင်တာကိုလဲဇမစရိယလို့ခေါ်တယ်ဒါနကောင်းမှုကိုလဲဇမစရိယလို့ခေါ်တာတွေရှိတယ်ပေါ့နော်အဲ့ဒါကြောင့် စရိတပံဗြဟ္မစရိယံဆိုလိုတာကမြင့်မြတ်တဲ့အပြုအမူနဲ့နေထိုင်ပါလို့ဆိုလိုတယ်လူသိက္ခာရှိရှိ မြင့်မြတ်တဲ့အနေအထားမျိုးနဲ့နေပါတဲ့ဆိုပြီးတော့မြတ်စွာဘုရားပါတိပေးတော်ဆိုနတ္ထိဇာတတအမရဏံဒါလုံးဝကိုမှတ်သားထားရမယ်စကားမွေးလာပြီးတော့မသေးတဲ့လူဆိုတာမရှိဘူးလောကမှာဒါအရေးကြီးတယ်ဒါမှမဟုတ်နတ္ထိဇာတတအမရဏံ မွေးလာပြီးတော့မသေးတဲ့လူဆိုတာလောကမှာမရှိဘူးတဲ့ဘယ်သူမှမရှိဘူးဘယ်လူမျိုးမှလည်းမရှိဘယ်နိုင်ငံမှလည်းမရှိမွေးလာပြီးသိမှာပဲဒါသိကြပေါ့အဲ့တော့မွေးလာပြီးမမအိုရာမအိုဘူးဆိုတာဟိုရုပ်ပြက်ရှင်မြတ်ကြီးဖြစ်မသွားတာရှိကောင်းရှိနိုင်သေးတယ်မွေးလာပြီးတဲ့နောက်ယောဂမဖြစ်ပဲနဲ့တစ်သလုံးကျမ်းမာတာရှိကောင်းရှိနိုင်တယ်နော်မွေးလာပြီးမသေးတာဆိုတာမရှိကုန်ရှိဘူး နောက်ဆုံးကတော့သိဆုံးခြင်းမှအဆုံးသတ်မယ်ဆိုအဲ့တော့မသေးခင်ဘာတွေလုပ်လဲဆိုမြတ်စွာဘုရားလုပ်ငန်းနှစ်ခုပေးထားတယ်ကတ္တပံကုသလစရိတပံမြမစရိယကောင်းတာတွေလုပ်ကောင်းတဲ့အကျင့်ကိုကျင့်ဒီစကလုံးနှလုံးကအမြဲတမ်းတာသွားတယ်ကောင်းတာတွေလုပ်ပြီးတော့ကောင်းတဲ့အကျင့်ကိုကျင့်ပါကောင်းတဲ့အမှုရာတွေနဲ့နေထိုင်ပါလို့ဆိုလိုတယ် အဲ့တော့လောကမှာဒီလိုမြတ်စွာဘုရားရဲ့အဆုံးအမတရားတွေကိုလိုက်နာမယ်ဆိုလို့ရှင်တော့တမိုးရှိတဲ့အနေအထားတစ်ခုကိုရရှိမှာဖြစ်တယ်ပေါ့မြတ်စွာဘုရားပေးထားတဲ့ကုသိုလ်ကောင်းမှုဆိုတာအစဉ်စဉ်ရှိတယ်အစဉ်စဉ်ရှိတယ်မိဘလှုပ်ကြွေးတာလည်းဗဒမတမိုးရှိတဲ့ကုသိုလ်ကောင်းမှုတစ်ခုဖြစ်တယ် မိတ်ဆွေသင်ကအပေါင်းအသင်းကိုကူညီဆောင်ရွက်တာလည်းပဲအမှန်တန်ကောင်းတဲ့အချင်းပဲသူစရိုက်တရားတွေကျင့်သုံးနေထိုင်တာလည်းအမှန်တန်ကောင်းတဲ့အချင်းပဲဒီအချင်းတွေဟာဘဝရဲ့ဒုက္ခတွေကိုအတော်အသင့်တားဆီးနိုင်တယ်သို့တော့ဘဝကထွက်ဖို့အတွက်ကတော့မလုံလောက်သေးဘူးတဲ့အဲ့ဒီအကျင့်နေနဲ့မလုံလောက်သေးဘူးတဲ့ဘဝကထွက်မြောက်ဖို့ကြတော့ဘာလုပ်ရမလဲဆိုရင် စိတ်ဓာတ်တည်ငြိမ်အောင်ကြိုးစားပြီးတော့အသိပညာကိုတိုးမြင့်ရမယ်စိတ်ဓာတ်တည်ငြိမ်အောင်ထားတာကတမာတိကျင့်စဉ်တမထအကျင့်ကိုကျင့်တာအသိပညာကိုတိုးမြင့်တာကြတော့ဝိပဿနာအဲ့ဒါနှစ်ခုမလုပ်ဖဲနဲ့ဘဝကမထွက်နိုင်ဘူးလူတိုင်းလူတိုင်းအဲ့တော့စိတ်ဓာတ်တည်ငြိမ်အောင်လုပ်တဲ့ထဲမှာတန်ဖိုးရှိတဲ့ထဲမှာကုသတရားတွေကိုမြတ်စွာဘုရားကဝေလာမသုတ်တံမှာ အကောင်းဆုံးကုသိုလ်တွေကိုရွေးချယ်ပြီးတော့ဟောထားတာလေးကိုမှတ်သားသင့်တယ်ပေါ့ကုသိုလ်တွေထဲမှာတဲ့ပတ်စံငွေကြေးတနာအသုံးချပြီးတော့လှူတယ်အလှူတွေထဲမှာကြောင်းဆောက်အဆောက်အဦဆောက်ပြီးတော့လှူတာအကောင်းဆုံးနဲ့ဒါပြင်အဲ့ဒီတဲ့ကောင်းတဲ့ကုသိုလ်ကဘာလို့ဆိုရင်အေးအဆောက်အဦတွေလှူတဲ့ကုသိုလ်တွေကောင်းတာကတော့မြတ်စွာဘုရားတရားတန်ခါယရဏသုံးပါးကိုကိုယ်ကိုရှိကတ်တဲ့တရဏဂုံ ကုသိုလ်တဲ့ ဒါဘာလို့ဆိုဘဝကိုအနှင်းထားတာဘယ်လိုအနှင်းထားတာလဲဆိုဗုဒ္ဓသရဏဂိစ္ဆာပြီဆိုရင်ဘုရားရဲ့အဆုံးအမတိုင်နေပါမယ်ဓမ္မသရဏဂိစ္ဆာပြီဘုရားဟောတဲ့တရားတိုင်ကျင့်သုံးပါမယ်တန်ခါသရဏဂိစ္ဆာပြီကုသိုလ်ကောင်းမှုတန်ခါတွေနဲ့လုပ်ပါမယ်ဆိုရင်ဒီသုံးခုပဲเนาะအဲ့ဒီတရဏဂုံဆောက်တည်တဲ့ကုသိုလ်ကခုနကငွေကြေးတနာအကုန်ကြခံဆောက်လှူတဲ့အလှူတဲ့မြတ်တယ်တဲ့ တခါအဲ့ဒီတရဏဂုံဆောက်တည်လာတဲ့ပိုမြတ်ဖို့ရအတွက်ကျတော့ကိုချင်းသီလကိုထိမ့်သိမ့်ပါတယ်ငါးပါးသီလအဲ့ဒီတဲ့ကောင်းတာရှိသေးလားလို့ဆိုရှိတယ်မေတ္တာပွားပါအဲ့တော့မေတ္တာပွားတယ်ဆိုတဲ့အခါမှာယောက်ျားဆိုရင်ကိုယ့်ရဲ့အမျိုးသားတန်ငယ်ချင်းအမျိုးသမီးဆိုရင်လည်းအမျိုးသမီးတန်ငယ်ချင်းမိတ်ဆွေတွေကိုကြည့်ပြီးတော့အာသူ့ဘဝအဆင်ပြေပါစေချမ်းသာပါစေ ပြုံးရှင်ရေမောနိုင်ပါစေလို့သူ့ကိုအာရုံပြည့်ပြီးတော့မေတ္တာပွားပွားပြီးရင်အဲ့ဒီမေတ္တာလေးကိုအခြေခံပြီးတော့ရက်ွက်တဲ့ရှိတဲ့လူတွေမြို့ထဲရှိတဲ့လူတွေဒေသမှာရှိတဲ့လူတွေတနိုင်ငံလုံးတစ်ကမ္ဘာလုံးကိုပြန့်ပွားအောင်လုပ်ပေးလိုက်အဲ့ဒီမေတ္တာတရားကတော့ခုနကတရဏဂုံသီလတဲ့ပို့တံမိုးကြီးတယ်တဲ့သူကဒါပြင်အဲ့ဒီတဲ့တံမိုးကြီးတဲ့ကုသိုလ်ရှိသေးလားလို့ဆိုတာရှိသေးတယ်ဘာတော့ဆိုရင် လောကကြီးမှာဘယ်ရာမှမမြဲဘူးအလုံးဟာတခဏသာဖြစ်တယ်ထာဝရဆိုတာမရှိဘူးဖြစ်ပြီးရင်ပြတ်သွားမှာပဲဆိုတဲ့အသိဉာဏ်ကိုအခြေခံတဲ့ဝိပဿနာဉာဏ်အဲ့ဒီဝိပဿနာတရားတော့လှုပ်လို့ရတဲ့ကုသိုလ်ထဲမှာအကောင်းဆုံးအမြင့်ဆုံးကုသိုလ်ဖြစ်တယ်တဲ့ဒါကဝေလာမသုတ်တံမှာဟောတယ်ဟာနော်အဲ့ဒါတွေကိုပေါင်းစပ်ကြည့်လိုက်မယ်ဆိုရင်မြတ်စွာဘုရားကအေးလူသက်တံဟာလွန်တူတောင်းတယ် ခမဏီယောတံ္ပရာယောမင်းတို့နောက်ဘဝဆိုတာရောက်အောင်မှာကတ္တဗံကုသလံဒါကြောင့်မို့ကုသလုပ်ပါစရိတဗံဗြဟ္မစရိယာအကျင့်မြတ်ကိုကောင်းတဲ့အမှုအကျင့်တွေကိုကျင့်သုံးပါလို့ဒီလိုတိုက်တွန်းနှိုးဆော်တဲ့ထဲမှာအလုံးအမြင့်ဆုံးကုသိုလ်ကိုလှုပ်ခြင်းနဲ့ဆိုရင်ဝိပဿနာတရားကိုကြိုးစားအထုတ်ဖို့လှုပ်ကြရမှာဖြစ်တယ်တဲ့ဝိပဿနာတရားသိတာလေနိဗ္ဗာန်နဲ့အနည်းဆုံးဝိပဿနာလုံးမှမက်ဖို့ဆိုတာတွေ့မယ် မဖို့တွေးမှနိဗ္ဗာန်ဆိုတာမြင်မယ်ဒီတိုင်းကတော့နိဗ္ဗာန်ဆိုတာမြင်မှာမဟုတ်ဘူးအဲ့တော့မှန်းဆပဲကြည့်လို့ရတယ်အဲ့တော့မဖို့နိဗ္ဗာန်ရဖို့မဖို့ဆိုတဲ့လောကုတ္တရာအဆင့်ကိုရောက်ဖို့ကြတော့ဝိပဿနာတရားဝိပဿနာလှေကားနဲ့တက်မှရောက်တယ်ဆိုတာကိုမှတ်သားနိုင်ကြမှာဖြစ်ပါတယ်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့နှစ်ဥကာလအခါသမယမှာစပြီးတဘာဝတရားကြီးရဲ့ ပြောင်းလဲနေတဲ့အနေအထားတွေကိုမှတ်သားတန်ဝေကယူချပြီးတော့ထို့ပြောင်းလဲနေတဲ့အထက်ကနေပြီးတော့အနှစ်သာရရအောင်ထို့တဲ့တွေစူးစမ်းအထောက်ကြမှာဖြစ်တယ်လို့ကိုစီကိုစီတတိပညာကြီးစွာထား၍စူးစမ်းအထောက်နိုင်ကြပါစေကုန်သတည်း အရှင်ဖရာဖရာတပည့်တော်တို့သည်ဓမ္မအတိညာရရှိမှသာလျှင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျက်ဓမ္မသဘင် ရှင်ခြင်းပါပြုလို့ကြ၍အပဒဒါနာဓမ္မဒါနာတရားအလှူတော်ကိုပေးလူကြပါကုန်၏တရားတော်မြတ်ကိုရွတ်သေးလေးမြတ်စွာမမတ်သားသာအာယုံထားလျက် နာကြကြပါကုန်၏တရားတော်မြတ်ကိုတတဝဝတ္ထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုတ်ပြုလို့ရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ ဖြစ်ပါစေတည်းဤကောင်းမှုဤအဖိုးဘကကိုအမိအဖာအဖိုးအဖွာဆရာသမားမစ၍ကဘာသူကဘာသာလူနတ်မြမသတ္တဝါများတို့အားအမြအမြဝေငှပါကုန်၏ ကုသိုလ်အမြတ်ကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း